တရားဝဲစကြပါစို့မြန်မာတက္ကရာ1356ခုနှစ်ဆောင်းဥတုနတ်တော်လာသံတရက်နေ့ရန်ကုန်မြို့မဟာစီသာရဏဧတာမာသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်ပွားများကြတဲ့ဟန်ရှင်လူရောဂီသူတော်ချင်းတို့အားဒီနေ့ဘုန်းကြီးဟောကြားမဲ့တရားတော်က ဓမ္မစက္ကဘောဓနာတုတ်တံဓမ္မစကြာတရားတော်အရင်တစ်ပတ်ဘုန်းကြီးဓမ္မစကြာတရားတော်ဟောတာသတုထဘိုင်းကစပြီးတော့မိပြတ္တနေတွေပါတယ်နဲ့ကြုံပြီးအတန်ဖတ်อยู่တာကောင်းကောင်းမရလိုက်လို့သတုထဘိုင်းနဲ့ပြင်ကနာဘိုင်းပြန်ပြီးတော့ဟောပေးရန်လျှောက်ထားကြတဲ့အတဲ့ဟောဖို့ပါပဲ ဗုဒ္ဓသောဘဂဝါဗုဒ္ဓယဓမ္မံဒေသေတိသောဘဂဝါအကျွန်ုပ်တို့အများဤအာထာကိုကိုရာအစဉ်ဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဗုဒ္ဓသစ္စာလေးပါးခါသိမ်းသောတရားတို့ကိုပိုင်ခြားတင်တင်သိမြင်တော်မူပြီးသည်ဖြစ်၍ဘောဓာယတတဝအများကျွန်ုပ်တို့အားလည်းအလားတူပင်သိမြင်ကြပါစေခြင်းအကျိုးငှာ ဓမ္မံသစ္စာလေးတံတရားမှန်ကိုထေတေတိကရုဏာရှိသွာပညာအပြင်ဟောကြားတော်မူခဲ့ပါ၏တမ္ပကဝန္တံတတော်ထေရှားထိုမြတ်စွာဘုရားကိုမယံတရားဟောတရားနာများစွာတောင်းတဘုရားတပည့်တော်တပည့်တော်မှအပေါင်းတို့သည်ဝန္တာမယုံကြည်မြတ်နိုးမညွတ်ကြိုး၍ရှိခိုးပူဇော်ပါကုန်၏ မြတ်စွာဘုရားအစဉ်နေရဂုံမောင်းလုံးဂုံမောင်းခသည့်သုံးလောကဒေါတာသတ္တညုမြတ်စွာဘုရားရှင်ကိုရောမြတ်ဟာမဟာတက္ကရတရားသုံးခုနဲ့ကဆုံလာပြည့်အဲမြပစ္စည်းမယံ အချိန်ခါကာလတွင်အိန္ဒိယနိုင်ငံမစ္စည်းမဒေသဗုဒ္ဓဂယာခေါ်တဲ့အရာဗောဓိပင်အောက်တွင်တရားလုံးစုံကိုအကုန်အစဉ်သိမြင်တော်မူတဲ့တပ္ပယုတ္တဉာဏ်နဲ့ကိလေသာတွေကိုအကုန်ပယ်တတ်တော်မူတဲ့အရဟတမေဉာဏ်တော်ကြီးကိုရပြီးတော့လောကအတွင်းတပ္ပညုမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားဖြစ်တော်မူတယ် အဲဒီမှာတတ္တဌာနစံတော်မူပြီးတော့တရားဥနာလိုက်တဲ့ပုဂ္ဂိုလ်တွေကိုကြည့်ရှုတော်မူတဲ့အခါမှာပင်စဝကိငါဥဒ္ဒတာလင်တရားဥနာလိုက်တယ်လို့သိမြင်တာနဲ့ဘောရိမန္တန်က နေပြီးတော့ခြေရင်ကြွလို့မဟာတက္ကရေတရားသုံးခုနေဝါဆိုလားဖြင့်နေဝင်လာတဲ့အချိန်ခါကာလတွင်ဗာရာဏတိပြည်နီဣတိပတ္တနာ အနေရတဲ့မိဂဒာယုံတော်ကိုရောက်တော်မူတယ် အဲဒီကရာယုံတော်တွင်ကိုဏ္ညာပါတိယဝပမာနံအတ္တတိခေါ်တဲ့ယတိယဟံ၅ပါးနဲ့တကဘာကတိကရာမဟိတာအောင်များလာတဲ့နတ်မြမာတို့အားဤဓမ္မစကဗုဒ္ဓနာသုတ်တံကိုထုတ်ပြန်ဟောကြားတော်မူတယ်ဓမ္မစကြာပထမဓမ္မစကြာတရားတော်ရဲ့ပထမပိုင်းက ကာမချမ်းသာသုံးဆောင်တာပဲခွာရှောင်ရမည်မသုံးဆောင်ပဲကိုညင်းစေတာလည်းရှောင်ရမည်အစွန်းနဲ့ပဲလမ်းမပဲအလဲလမ်းမှန်သည်ဘိက္ခုတို့တန္တရာဝကလောပြီးအသေးကင်းပြတဲ့ငိမ့်တနိဗ္ဗာန်ကိုလိုချင်တဲ့သူတော်ချင်းယဟန်ဆိုလို့ရှိရင်သူတော်ချင်းသူတော်မြတ်ဆိုလို့ရှိရင် အာယုံ၅ပါးကာမဂုဏ်တရားတွေကိုလိုက်စားခြင်းဆိုတဲ့ကာမဒုက္ခလိကအနုယောဂအဆုံးကိုလည်းရှောင်ရမယ်။မဂ္ဂင်ရှိတာကျင်လန်းမှမပါပဲနဲ့မိမိကိုယ်ကိုတမင်သက်သက်ဆင်းရဲယုံများဆင်းရဲအောင်ညှင်းစေတဲ့အတ္တကိလမထာနုယောဂအဆုံးကိုလည်းပဲရှောင်ရမယ်။အဲလဝဲသွန်လေးဟာသွန်နှစ်ခုရဲ့အလေလံဖြစ်တဲ့မေဇိမပฏิပဒါအကျင့်ကိုကျင့်ရမယ်လို့ မြတ်စွာဘုရားကဟောတော်မူတယ်အဲဒီမဇ္ဈိမပฏิပဒါလေးလဲအကျဉ်းဆိုတာပါလဲမဇ္ဈိမပฏิပဒါဆိုတာမကင်၈ပါးအကျင့်တရားပါမစွာမြင်သည့်ကြံမီမှန်ကမှန်စွာပြောပြရှာမှုလမ်းမှန်မှန်စွာကြောင့်ကြမှရမှန်ကံစုစိုက်ကရှေ့ရမဲ့လမ်းမှန်ဆိုတာမကင်၈ပါးတရားတွေပါပဲ။ အဲ့ဒီမဂ္ဂင်ရှင်ပါတရားတွေကိုသုံးအုပ်စုပြုလိုက်မယ်ဆိုရင်ဓမ္မဝါစာဓမ္မကမ္မန္တဓမ္မအာဇိမဆိုတဲ့မဂ္ဂင်သုံးပါးကသီလခန္ဓာမဂ္ဂင်သီလအုပ်စုမဂ္ဂင်သုံးပါးပေါ့ဓမ္မဝါယမဓမ္မတတိဓမ္မသမာဓိလို့ခေါ်တဲ့မဂ္ဂင်သုံးပါးကသမာဓိခန္ဓာမဂ္ဂင်သမာဓိအုပ်စုမဂ္ဂင်သုံးပါး သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဆိုတဲ့မဂ္ဂင်နှစ်ပါးကပညာခန္ဓာမဂ္ဂင်ပညာအုပ်စုမဂ္ဂင်နှစ်ပါးပေါင်းလိုက်ရင်မဂ္ဂင်၈ပါးပါပဲဒါကြောင့်တနည်းအားဖြင့်မဂ္ဂင်မေဇိမပฏิပဒါဆိုတာသီလသမာဓိပညာအကျင့်တရားပါသီလသမာဓိပညာအကျင့်တရားကိုမဂ္ဂင်လို့ခေါ်ပါတယ်မေဇိမပฏิပဒါလို့ခေါ်ပါတယ် သီလအကျင့်ဆိုတာကိုယ်နဲ့နှုတ်ကိုထိန်ချုပ်တဲ့အကျင့်ပါသီလဆိုတာကိုယ်ကနှုတ်ကဒုစရိုက်မပွားရအောင်မကျူးလွန်ရအောင်ထိန်ချုပ်တဲ့သဘောကိုသီလမဲ့ခင်တဲ့သမာဓိအကျင့်ဆိုတာစိတ်တည်ငြိမ်အောင်ကျင့်ပွားတဲ့အကျင့်တရားပါသမာဓိမဲ့ခင်ဆိုတာကတော့မိမိစိတ်တရားကတရားအာယုံကလွဲပြီးတရားကိုထွက်မသွားရအောင် စုစားပြီးတော့ကတ်ထားတဲ့တရားတဲ့အဲ့ဒါတမာရိမဲ့ခင်တရားပေါ့ပညာအကျင့်ဆိုတာအမှန်သိအောင်ကျင့်ပွားတဲ့အကျင့်တရားပါပညာတဲ့အကျင့်ဆိုတာကတော့အရှိကိုအရှိတိုင်သိအောင်ယုံနာမြအကြောင်းကျိုးမြအဲ့ဒီယုံနာအကြောင်းကျိုးတွေလည်းပဲမမြဲစင်ရဲ့သဘောပဲဆိုတဲ့အိဋ္ဌဒုက္ခအနတ္တပြရှိတယ်ဆိုတာ အမှန်တိုင်းသိအောင်ကျင့်တဲ့အကျင့်ကိုပညာအကျင့်လို့ခေါ်တယ်အဲ့ဒီတင်တရားတွေကျင့်ပါဖို့မြတ်စွာဘုရားကညွှန်ကြားပြီးတဲ့နောက်ကြတော့သစ္စာ၄ပါးကိုဟောတော်မူတယ်။ဘာဟောလဲ။ဆိုကြအောင်ဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်ပြလူက သမှုရိယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာဖြစ်ပြဆုံးအောင်ပွားအောင်မသစ္စာဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်ပြလူကသမှုရိယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာ ဖြစ်ပြဆုံးအောင်ပွားအောင်မသစ္စာဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်ပြလောကသမှုရိယသစ္စာဖြစ်ပြဆုံးကនិရောဓသစ္စာဖြစ်ပြဆုံးအောင်ပွားအောင်မသစ္စာသစ္စာဘယ်နှပါးတဲ့ အေးဒုက္ခသစ္စာအကြောင်းတွေကတော့အရင်တစ်ဘက်ကဟောထားပါပြီပฏิတန်တင်နေရတာလည်းပဲမွေးဖွားရတာလည်းပဲဒုက္ခသစ္စာဆင်းရဲပဲဝေရတာနာရတာသိရတာတွေကလည်းဒုက္ခသစ္စာဆင်းရဲအမှန်တရားတွေပဲချစ်တာနဲ့ကွဲပြီးတော့မုန်းတာနဲ့တွဲနေရတာလည်းပဲဒုက္ခသစ္စာတဲ့ဆင်းရဲအမှန်တရားတွေပါပဲမရတာကမှလိုချင်တာကလည်းပဲဒုက္ခသစ္စာတရားပါပဲဟွန်း လူကျင်တာကိုမရတာလည်းပဲဒုက္ခသစ္စာတရားတဲ့မှန်လားကိုဆင်းရဲစိတ်ဆင်းရဲစိုးရိမ်ကိုဆွေးငိုကြွေးခြင်းပြင်းစွာပင်ပန်းခြင်းဆိုတဲ့တရားတွေကလည်းပဲဒုက္ခသစ္စာတရားတွေပဲအကျဉ်းချုပ်လိုက်မယ်ဆိုရင်တော့ဥပါဒံရဲ့အာယုံဖြစ်တဲ့ယုံနံသင်္ခါရအဖြစ်ပြတရားတွေဒီဒုက္ခသစ္စာလို့ဘုရားမဟောဘူးလား ဒါကြောင့်ဘုန်းကြီးရဲ့ဆောင်ဘုတ်ကအချုပ်အားဖြင့်ဖြစ်ပြသင်္ခါရဒုက္ခသစ္စာလို့အဲစီထားပါတယ်နော်ဖြစ်ပြနေတဲ့သင်္ခါရတရားတွေအလုံးဘာသစ္စာလဲမြင်ရကြားရနားရစားရတွေ့ထရစိတ်ကူးစဉ်းစားကြံစည်ရတာအလုံးဟာဘာပါလဲဟောဒုက္ခသစ္စာတို့ဒုက္ခသစ္စာနဲ့နေကြရတာကိုမှန်လား အဲသမုဒိယသစ္စာဆိုတာကတော့ဖြစ်ပျက်တွေကိုလိုချင်နေတာကသမုဒိယသစ္စာတဲ့ဖြစ်ပျက်တာကဘာသစ္စာလဲဒုက္ခဖြစ်ပျက်တာကဒုက္ခဒုက္ခတွေကိုဖြစ်ပျက်တွေကိုဒုက္ခမှမသိလို့ဒုက္ခထင်ပြီးလိုချင်နေတာကသမုဒိယသစ္စာအဖြစ်ပျက်ဆင်းရဲတွေကိုချမ်းသာထင်ပြီးလိုချင်တော့ရလာရဲ့ဆင်းရဲပဲရမှာပေါ့ဘာရမှာတော့ ကိုလိုချင်တာချမ်းသာစင်မှာမဟုတ်ပဲဘာတွေဖြစ်နေလို့တော့ဆင်းရဲဒါကြောင့်ဖြစ်ပျက်တွေကိုလိုချင်နေလို့ရှိရင်ပြင်ဆင်းရဲကိုလိုချင်ရာရောက်တယ်အဲရအောင်လုပ်တဲ့အခါဆင်းရဲတွေရတယ်ဒါကြောင့်ဖြစ်ပျက်တွေကိုလိုချင်နေတဲ့သဘောဒီဆင်းရဲဖြစ်ကြောင်းသမုဒိယသစ္စာမှန်လားအဲ့ဒါကိုဓမ္မစကားဗုဒ္ဓနာသုတ်တမမြတ်စွာဘုရားဣဒံခောပနာဘိကဝေဒုက္ခသမုဒယံရိယသစ္စာ ယာယံတနာပောလဘွေကနန္ဒီရာကသကတာတတရတတရာဘိနန္တိနိတေယတိတံကာမတနာဘဝတနာဝိဘဝတနာဘေကွေယံတို့ခြေသားတည်းခြေသမီးတို့ဣဒံဝပနာဣသုလတံဒောတရားတွေကသမုဒယဒုက္ခသမုဒယဒုက္ခဖြစ်ကြောင်းသမုဒယသစ္စာပေရာယံတနာအကျဉ်ဆာလမုဒနာသည်ပောနဘွေကတပံဘောတကိုဖြစ်စေတတ်ပါ၏ နန္ဒီရာကသာကတာနိတ္တတဆွဲခြင်းနဲ့တကဝဖြစ်ပါ၏တတ္တရာတတ္တရာဘိနန္ဒီနိထိုထိုရောက်ရာဘဝရရာအာယုန်နဲ့နိတ္တပြောမွေ့လေးရှိပါပေ၏တရားတိတံထိုတနာကအဘယ်နည်းဟုမူကာမတနာလိုခြင်းစရာကာမဂုဏ်၌ဖြစ်သောဆာလောင်မှုတနာကတခုဘဝတနာအမျက်ရှိနေသူဟုထင်လျက်ဆာလောင်မှုတနာကတခု ဝိဘဝတဏသေပြီးလျင်မရှိတော့ဟုထင်လျက်သာလောင်မှုတဏကတကုဣဒံဤသုံးပါးသည်ဆင်းရဲဖြစ်ကြောင်းသမှုတရားသစ္စာဖြစ်ပါပေတည်းပြလိုက်ဆိုအောင်တဏှာဆိုတာအဘယ်ဟာခေါ်ပါရသလဲ ဒီသာမုတ်တရားတော့အရင်တကဟောတော့ငါတွေကဇာကုသနဲ့လှည့်ပြီးဝေထားပါပြီနော်ဘဝအသက်မှာဖြစ်စေတာသာလောင်းတနာပဲနှစ်သက်ပါရာသာလောင်းတာတနာအငတ်ပဲဘဝဖုံဖုံရအာယုံ ခုံမင်းစားလောင်တဏှာပဲကာမတဏှာကောင်းလို့ရထင်ကားနှစ်သက်မှုဘဝတဏှာတတ္တတထင်ကားနှစ်သက်မှုဝိဘဝမှာဥစ္စေတာထင်ကားနှစ်သက်မှု ဆင်းရဲပွားရန်အကြောင်းမှန်သုံးတန်တနာကိုဒါဓမ္မစကြာတုတ်မှာတဲ့ဓမ္မစကဗုဒ္ဓနာတုတ်မှာမြတ်စွာဘုရားဟောကြားထားတဲ့တဏှာအတိပ္ပယ်အကျဉ်းချုပ်ပါပဲအဲ့တဏှာနဲ့ဆက်စပ်ပြီးတော့အဲဒီ ဒါယံတနာကျင်တနာတွေပေါ်လွတ်ဘဝိကသသံဘဝတေကိုဖြစ်စေတတ်ပါ၏တဏဆိုရင်ဘဝအသစ်ကိုဖြစ်စေတတ်သလားမဖြစ်စေတတ်ဘူးလားဘဝအသစ်ကိုဖြစ်စေတတ်တာပါလေတဏတဏမကုန်သေးရင်ဘဝမကုန်သေးဘူးဘဝရှိနေရင်ဆင်းရဲနေမှာပဲဘဝရှိရင်ဘာဖြစ်မလဲဆင်းရဲနေမှာပဲဆင်းရဲကုန်ခြင်းရင် တဏှာကုန်အောင်ခြင်းမှန်လားဘာကုန်မှုအရေးကြီးလဲတဏှာကုန်မှုအရေးကြီးတယ်တဏှာဘဝတစ်ကိုဖြစ်စေတတ်တဲ့ကာမခိတံဝိညာဏံပိဇံတဏှာသိနေဟောအင်္ဂုတ္တပါဠိတော်တိကနိဗ္ဗာန်မှာဘုရားဟောထားကံနဲ့လေယာမျိုးဝိညာတဏှာရေတူဤတဲ့ဆိုတော့ကံနဲ့လေယာမျိုးဝိညာ နာရေတူဤကံနှင့်လျာမျိုးဝိညာတဏှာရေတူဤဒီဘဝတည်းပฏิတန်ဒီဝိညာဉ်ဖြစ်ရမှာကုသိုလ်ကံအကုသိုလ်ကံဟာပေါက်ဖွာရလဲမြင်းနဲ့တူတယ်အဘိသင်္ခါရဝိညာဉ်အပฏิတန်ဒီဝိညာဉ်ဖြစ်ပေါ်ရမျိုးစဉ်နဲ့တူတယ်ရောက်ရဘဝရရအာယုံတွင် နှစ်သက်ပြောမွေ့တတ်တဲ့တဏှာဟာ ရေအဆူတက်နဲ့တူပါတယ်တဲ့အဲ့ဒီတွင်အဘိသင်္ခါရဘဝတဲ့ကိုဖြစ်စေတတ်တဲ့ဝိညာဉ်ဆိုတာ စေရနာကံနဲ့တကဝဖြစ်တဲ့ဝိညာဉ်စိတ်ဝိညာဉ်ဖြစ်ပါတယ်မူလကံဖြစ်ခြင်းကအဲ့ဒီကံနဲ့တကဝဖြစ်တဲ့ကံနဲ့တကဝဖြစ်တဲ့ကဲ့သို့နောက်နောက်မှာလည်းပဲစေရနာနဲ့တကဝပဲဖြစ်တာကြောင့်နောက်နောက်စိတ်ကိုလည်းပဲအဘိသင်္ခါရဝိညာဉ်လို့သာခေါ်ရတယ် အထူးအားဖြင့်ဒေဂာနီတွင်ကံကမ္မနမိတ်ဂတိနမိတ်ကိုဆွဲမိလျက်အာယုန်ပြုလျက်ဖြစ်နေတဲ့မရဏတဏဇောစိတ်ကို အပိသင်္ခါရဝိညာဉ်လို့ခေါ်ရမယ်။အဘိဓမ္မာဆိုတော့အဲ့ဒီမရဏတဏဇောစိတ်မှာပฏิတန်တေစိတ်ဝိညာဉ်ဖြစ်ရတာကြောင့်ဖြစ်တယ်။နောက်ပြီးတော့မျိုးတရားရေအစိုတက်နဲ့ထိတွေ့ရမှသာအပင်အမြောက်ပေါက်နိုင်တဲ့ကဲ့သို့ရှေးအဖို့အနိနိုင်ဖြစ်သော ဝိညာဉ်မျိုးတွေကလည်းသူနဲ့ရှင်တွဲလျက်ဖြစ်စေရှေးအဖို့အနည်း၌ဖြစ်စေဖြစ်လျက်တဏှာကသူ၏အစိမ်ဝါကိုရသေးလျက်အာပေခြင်းကြောင့်ကံကမ္မနမိတ်ဂတိနမိတ်အာယုံကိုဆွဲမြဲကအာယုံပြုသောအခြင်းအဲ့ဒီအာယုံကိုဆွဲမိအာယုံပြုလျက်ပဋိသန္ဓေဝိညာဉ်ကိုဖြစ်စေနိုင်ပါတယ်တဲ့ဉာဏ်နာများမှာရှေးအောင်ကုသိုလ်ကံကပြိဋိဘံ မစမ်းမီမှာကောင်းကျိုးကိုလည်းပေးတယ်အရှင်သီဝလိမှာလက်ပေါ်များခြင်းအရှင်ဘာကုလမှာကျမ်းမာခြင်းစတဲ့ကဲ့သို့ကောင်းကျိုးများကိုအဲရစေတာကိုဆိုလိုပါတယ်ရှင်အောင်အကုသိုလ်ကံကမကောင်းကျိုးလည်းပေးတတ်တယ်အရှင်လောဒကဒိဋ္ဌာမှာဆမ်းမရခြင်းအရှင်မမောကလံကို လူဆိုးတို့ကရိုက်တတ်ခြင်းစတဲ့ကဲ့သို့မကောင်းကျိုးများကိုဆိုလိုပါတယ်ဒါပေမဲ့အဲ့ဒီကုသိုလ်ကံအကုသိုလ်ကံဟောင်းများက ပฏิတန်ဒီကျိုးကိုတော့မဖြစ်စေနိုင်တော့ဘူး။ဘာကြောင့်လဲဆိုတော့တဏှာကမရှိတော့လို့ပါပဲ။တဏှာရှိတော့တဏှာရဲ့အာပေမှုကိုမရတဏှာမရှိတော့တဏှာရဲ့အာပေမှုကိုမရတဲ့အတွက်မရဏတဏ္ဍကာလမှာအဘိသင်္ခါရဝိညာဉ်မရှိသောကြောင့်ပဲ။ဒါကြောင့်တဏှာကိုပေါ်လို့ဘွေကတဖန်ဘဝတဲ့ကိုဖြစ်စေတတ်တယ်လို့မြတ်စွာဘုရားကဟောထားတာဖြစ်ပါတယ်။တဏှာကဘဝတဲ့ကိုဖြစ်စေပုံကို နားလည်အောင်ထပ်ပြီးတော့ကြွရအောင်မယ်ဒီတဏှာကနှစ်သက်တတ်ဆွဲခြင်းသဘောရှိတဲ့အတွက်ရောက်ရဘဝမှာကုဘဝနဲ့ကိုနှစ်သက်ကာယပြီးပြောမွေနေတယ်ရရအာယုံနဲ့လည်းနှစ်သက်ပြောမွေနေတယ်ဒီလိုနှစ်သက်ตายာပြီးပြောမွေနေတဲ့အတွက်မိမိဘဝမိမိကိုယ်ကိုရှိမြဲရှိနေသေးတယ်လေတည်မြဲတည်နေသေးတယ်လေအဲ့ဒီလိုတည်မြဲတည်နေအောင်ကြောင့်ကြဆိုင်ပြုလုပ်ရတယ်အဲ့လိုပြုလုပ်တဲ့အတွက်ဘဝအတ္တကိုဖြစ်စေတဲ့ အကုသိုလ်ကံကုသိုလ်ကံများဟိုအကုသိုလ်ကံကုသိုလ်ကံများဟာထိုက်သေးအလျော်စွာဖြစ်တယ်ဒါကြောင့်ဒီကနေ့မှာတဘာရသောကံဖြစ်စေအဲ့ဒီကံပြုခြင်းကအခြေအနေအာယုံကမ္မနမိတ်ဖြစ်စေအဲ့ဒီကံကြောင့်ဖြစ်ပေါ်မိဘဝအခြေအနေဂတိနမိတ်ကိုဖြစ်စေထင်ပေါ်လာသေးတယ်အဲ့ဒီထင်ပေါ်လာတဲ့ကံကမ္မနမိတ်ဂတိနမိတ်အာယုံကိုတဏှာရှိနေတဲ့အတွက်စိတ်ထဲကသွဲနေတယ် ဖြောက်ပစ်လို့ကိုမရဘူးညနေချမ်းမှာတောင်ရည်ကြီးများကမြေပေါ်မှာပြန့်ပြီးဖုံးကန်းသွားတယ်လို့ပါပဲအဲ့ဒီကံကမ္မနမိတ်ကတိနမိတ်အာယုံဟာစိတ်ထဲမှာလွှမ်းမိုးပြီးထင်ပေါ်ပြီးတော့နေတယ်အဲလိုထင်ပေါ်နေတဲ့အာယုံကိုအဘိသင်္ခါရဝိညာဉ်ခေါ်တဲ့မရဏတဏ္ဍသောစိတ်ကဆုတ်ကင်ထားတယ်လို့ပဲစွဲလျက်အာယုံပြုလျက်ရှိနေတဲ့အဲ့ဒီအခါမှာနောက်ဆုံးဖြစ်တဲ့သုတိယုံနံခန္ဓာချုပ်ပြီးနဲ့တပြိုင်နက် အဲ့ဒီကံကမ္မနမိတ်ဂတိနမိတ်ကိုပင်ဆွဲမိအာယုံပြုလျက်ဌာနတေဘဝတေမှာတရားမယာယုံနာနဲ့တကဝပฏิတန်ဒေစိတ်ဖြစ်ပေါ်လာတယ်စိတ်ဖြစ်ရင်သူ့ရှင်ပဲစေတသိက်နံတွေလဲပါတော့တာပေါ့အဲ့ဒီပฏิတန်ဒေစိတ်နောက်မှာလဲကံကံရှိသလားဘဝင်စိတ်တွေတဘဝလုံးအဆက်မပြတ်ဖြစ်သွားတယ်အဲ့လိုဘဝအတ္တဖြစ်သွားတာဟာဘာကြောင့်လဲဆိုရင်ကံနဲ့တဏှာဆိုတဲ့အကြောင်းနှစ်ပါးကြောင့်ဖြစ်တာပဲ ကာမတလာမရှိတဲ့ကံသက်သက်ကတော့ဘဝတည်းကိုမဖြစ်စေနိုင်ပါဘူးဒါကြောင့်ဘဝတည်းဖြစ်ရတာဟာတဏှာကပဒါနာအရင်ကအကြောင်းပါပဲလို့ကျေးဇူးရှင်ပါသည်ဆရာတော်ဘုရားကြီးဓမ္မစကြာတရားတော်ကြီးမှာဖွင့်ပြထားတာကိုဘုန်းကြီးအခုတရားဓမ္မတို့အားအဲရရှင်လူယောဂီများအားထပ်ဆင်းပြီးတော့အဲကောက်နှုတ်ချက်ယူလာပြီးတော့အဲ့ဒီချာချာဖတ်ပြတာပဲ။ တဏှာကဘဝအသစ်ကိုဖြစ်စေကုန်အဲ့လိုအသစ်အကျဉ်းချုပ်ပြန်ဆောင်လိုက်တဲ့အခါကျတော့ဗျာယန္တနာအဲဒီဘောနောဘဝိကတဖန်ဘဝအသစ်ကိုဖြစ်စေတတ်ပါ၏ဘဝအသစ်ကိုဖြစ်စေတာပါလေတဏှာပဲတဏှာကဘဝအသစ်ကိုဖြစ်စေတယ်ဆိုရင်ဘဝအသစ်ကိုရကြတဲ့ကဒုက္ခသစ္စာရတာပေါ့ဘဝအသစ်ကိုရတာ ဘာကိုရတာလဲအဒုက္ခသစ္စာဘဝအတိရတဲ့အချိန်ကစပြီးတော့အိုတဲ့ဒုက္ခနားတဲ့ဒုက္ခဒီဒုက္ခတွေကမတွေ့ဘူးလားอืมဒါတဲ့စိတ်ထားနဲ့ကွဲမုန်းတာနဲ့တွဲတဲ့ဒုက္ခဒါတွေကမရဘူးလားနောက်ပြီးတော့စိုးရိမ်အဲငိုကြွေးကိုယ်ဆင်းရဲစိတ်ဆင်းရဲပြင်းစွာပင်ပန်းမှုဆိုတဲ့ဒုက္ခတွေကမရဘူးလား ရအဲ့ဒါများမကဘူးမရနိုင်တာကိုလိုချင်နေတာလိုချင်တာကိုမရပဲဖြစ်နေတယ်ဆိုတာလဲဘာပါလဲဒုက္ခဒါလည်းမပါဘူးလားသိခြင်းဆိုတဲ့ဒုက္ခဒါလည်းမရဘူးလားရအေးဒွါရနဲ့အာယုံဆုံးတိုင်းပေါ်ပြီးတိုင်းပေါ်ပြောက်ပြောက်နေတဲ့ပေါ်ပြောက်ပေါ်ပြောက်ဖြစ်ပြဖြစ်ပြနေတဲ့အဲ ယုံနာသင်္ခါရဆိုတဲ့သင်္ခါရဒုက္ခဆင်းရဲတွေကိုမတွေ့ရဘူးလားတွေ့ရအဲ့ဆင်းရဲတွေကိုတွေ့ရရရတာဟာဘာကြောင့်လဲတဏှာကြောင့်ဘဝအတိဖြစ်ခဲ့မိလို့ဒီဒုက္ခတွေကိုရရတာပဲမှန်လားဒါလို့ဘဝတဏအဝိဇ္ဇာတွေကဖုံးလွှမ်းထားတော့ရနေတဲ့ဒုက္ခကိုဒုက္ခမှ မသိပဲဒုက္ခလို့ထင်နေတယ်အဲ့လိုဒုက္ခလို့ထင်နေတယ်ချမ်းသာလို့ထင်နေတယ်ဆိုကြတဲ့ကဒီဒုက္ခရဲ့လွန်ငင်းရဖြစ်တဲ့နိဗ္ဗာန်ကိုမရောက်နိုင်တော့ဘူးရောက်နိုင်ပါဟုတ်မလားမရောက်နိုင်ဘူးဒါကြောင့်ဒီသမုဒိယသစ္စာဆိုတဲ့တဏှာကိုပယ်တတ်နိုင်ဖို့ရာအတွက် အရေးကြီးဆုံးဒီဒုက္ခသစ္စာကို ပိုင်းခြားသိဖို့အရေးကြီးဆုံးပဲ။ဘာအရေးကြီးဆုံးလဲ။ဒုက္ခသစ္စာကိုသိမှသာလျင်သမှုတရားကို မလိုခြင်းမှာကိုတဏှာကိုပယ်ခြင်းမှာကိုဒုက္ခကိုဒုက္ခလို့ထင်နေသေးရင်တော့တဏှာပယ်ဖို့အဝေးကြီးပဲ။မှန်လား။အဲဒီတဏှာဟာဘဝအသက်ကိုဖြစ်စေတဲ့အပြင်ရောက်ရဘဝမှာတဲ့ နန္ဒီရာဂသဗ္ဗတာနှစ်တဲ့ချင်းနဲ့လည်းတကဝရှိအဲတတ္တရတတ္တရဘိနာအဘိနန္ဒီနီရောက်ရာဘဝရရာအာယုံမှလည်းပဲခုံမင်းတဆွဲခြင်းသဘောရှိလေဤဒီတနာမှန်လားအရင်တခါတော့ကလည်းပဲဘုန်းကြီးပြောတော့ပြောပြပါပြီခေတ်ကာလဘောဝတ္ထုတွေဆိုတာလူတွေရဲ့အဖြစ်အပျက်ကိုကြည့်ပြီးရတတ်တာပါပဲအဲဒီမှာတိုက်ကြီးနဲ့စက်ယုံကြီးနဲ့ အဲအခြေအနေအကောင်းပေါ့လေအတက်တန်းလွာလို့ခေါ်ရတာပေါ့အဲ့ဒီကအမျိုးသမီးတယောက်ဒါမှအမျိုးသားဒါမှမဟုတ်အမျိုးသားတယောက်အင်ဂျီမရှိရမရှိအချိန်မဲ့နေမဲ့အဲဘဝကျင်ပေါ်တူနဲ့နှစ်သက်မိတယ်ဆိုလို့ရှိရင်အဲ့ဒီတိုက်ပေါ်ကားပေါ်အမြင့်ကနေပြီးတော့ဂျွန်းထိုးချပြီးတော့လိုက်သွားတာပဲ။ ကိုရောက်တော့တဲကလေးနဲ့ပဲနေရနေရသူများအိမ်ကမ်းပဲငှားနေရနေရအဲဒီလိုဘယ်လိုစဉ်းစဉ်းရရအလုတ်ကိုင်းနေတဲ့လုတ်ကိုင်းနေရနေရတိုက်ပေါ်ပြန်တက်ပါအဖေအမေဒီပြန်လာပါအဲသူနဲ့ခွဲဆိုလို့ရှိရင်မသွားဘူးအဲ့ဒီနေရာမှာပျော်ပျော်ပါပါပဲနေသွားတယ်ရောက်ရာဘဝရရာအာယုံတွင်ပျော်မွေ့တတ်တာပါလေ အခုဘုန်းကြီးပြောလိုက်တာဒါတိတ်မလေးနဲ့သေးဘူးပေါ့ဟုတ်လားဒါဘုန်းကြီးကျွန်တော်ကပြောတာရှိပါသေးတယ်အဲအခုခင်မီရေလောင်းအိမ်သာမဟုတ်တဲ့တချို့တော့လက်ကြီးရွာမှာရှိတဲ့မြေဆိုင်တွင်းတူးထားတဲ့အိမ်သာအဲ့ဒီအိမ်သာတွင်းနဲ့အဲဒီအငယ်ကြီးတွေလည်းစွန့်ပြီးတော့နေကြတာအဲ့ဒီအိမ်သာတွင်းထဲမှာတပေတုနှစ်ပေတုလောက်အဲမစင်ပင်ပုတ်တွေများလာပြီဆိုလို့ရှိရင် အိမ်မှာတက်ရင်အောက်ကိုငုံကြည့်လိုက်မယ်ဆိုရင်မတင်ထဲမှာရွာရွာရွာရွာနဲ့တုတ်နေတဲ့လောက်တွေကိုမြင်သလားမမြင်မလားအဲ့တော့ဘုန်းကြီးပြောချင်တာကအဲအာမနာတံပြောရပါပေါ့လေတရားနာတဲ့ယောဂီတွေအဲ့ဒီအိမ်သာတွင်နေကျင်းတဲ့ကိုဆင်းရဲနေခြင်းသလား ဆရာတော်ဟာရဲ့ဆက်ဆက်မေးမှမေးတယ်ဆရာတော်ကနေကြမလားလို့ပြန်မေးမမေးမနေချင်ဘူးခွန်ကြီးလေနော်ဘာလို့မနေချင်ဘာလို့မနေချင်တာလဲရှင်လို့နာလို့ပြောတာနဲ့တောင်မှစိတ်ညစ်လာပြီနော်မှန်လားဒါရောအဲ့ဒီအင်လာတဲ့နဲ့မှရွာရွာရွာရွာနဲ့ဖြစ်ပြီးတာနေတဲ့လောက်ကလေးတွေကိုသာသွားပြီးတော့မေးကြည့်စမ်းပါ ။အပင်ညာလို့ကိုယ်ကလည်းမင်းနိုင်လို့သူကလည်းပြန်ပြောမယ်ဆိုလို့ရှိရင်ရေမွေးပလင်နတ်တာတွင်တဲ့ကိုဆင်းနေရ ကနေ့မှာနှလုံးသွင်းလဲပြီးတော့လွဲပြီးတော့သေသွားလို့အဲ့ဒီအိမ်သာချင်းတွေကမစင်ထဲမှာလောက်ပါဖြစ်မယ်ဆိုရင် လူဘဝတုန်းကမပြောရှင်တော့လည်းပဲလောက်ဖြစ်သွားရင်တော့ပြောသွားမှာပဲအဲ့ဒါရောက်ရဘဝရရအာယုံမှာပျော်မွေ့တာပါလေတဏှာဟုတ်ပြီဘုရားအလောင်းတော် နဂါဘုရားအလောင်းတော်သူစင်းရဲလေးတယောက်စံပေစံပါမြက်ကမ်းမှာသွားပြီးတော့ဖြစ်တယ်တဲ့သူစင်းရဲလေးအဲစံပါမြက်ကမ်းမှာတော့နေရင်တရားအမြက်ကမ်းမှာအနိကအဲအပင်ကြီးရတဲ့ရတဲ့ကြီးကိုစံပေရနဂါမင်းကလာလာပြီးတော့ဖူးမြော်တယ်ဖူးမြော်တဲ့ကနောက်ကငကမလေးတွေလည်းပါတယ် ။ဗမစိတ်ဒီတကူရှိတဲ့အခါကျတော့ငကားပင်ဆိုတော့လည်းပဲနတ်မိမယ်နတ်လူလင် ပုံအသွင်ကဲ့သို့ဖန်ဆင်းပြီးတော့လာလာပြီးတော့ဖူးမျောကြတာကိုဘုရားအလောင်းသူစင်ရလေးကမြင်တယ်။အဲလိုမြင်တဲ့အခါကျတော့ဟိုငါတော့ဒီနေ့လုံးမှဒီနေ့စားရဆင်းရလိုက်တာ။စံပေးရငကားမင်းမြန်စီးခြင်းချမ်းသာကြည့်လိုက်တာအင်မတန်ချောအင်မတန်လှတဲ့ငကမလေးတွေနဲ့တတိလာလာပြီးတော့ သူတော်မြတ်ကိုလာလာပြီးတော့ခုတော်ကြတာငါကစံပေးရငကားမင်းဖြစ်ရင်ငါလည်းဒီလိုဆင်းမှာမဟုတ်ဘူးဒီလိုချောချောလာလာငကမလေးတွေနဲ့ပြောပြီးတော့နေရရင်သိချမ်းသာမှာပဲလို့သူစိတ်ထဲမှာထင်မသွားဘူးလားထင်သွားတယ်နော်ထင်သွားတော့လူကျင်တော့တာပေါ့ချမ်းသာတယ်လို့ငကားဘွားချမ်းသာတယ်လို့သူထင်တာလေသူတင်တော့လူကျင်တော့လူကျင်တော့အဲပန်းလေးတဲ့ဝင်ဒါနာပြုလဲစံပေးရငကားမင်းဖြစ်ရပါလို့ဤ ဥပုပ်ကလေးတရက်ဆောင်လဲသံပေယနဂါမဖြစ်ရပါလို့ဤကုသိုလ်ကောင်းမှုလေးတစ်ခုပြုတိုင်းသံပေယနဂါမဖြစ်ရပါလို့ဤဆိုပြီးတော့ဆုတောင်းပြီးတော့အသက်တန်းကုန်လို့တည်တဲ့အခါမှာဘာဖြစ်သွားတော့သံပေယနဂါဖြစ်တယ်တဏှာပင်မှာနဂါမင်းပါဖြစ်တယ်ဆိုတာတူတူချင်းချင်းလူတွေမြင်လဲအောင်ပြောရင်မွေကြီးသွားဖြစ်တာဘာသာဖြစ်တာမွေကြီးသွားပြီးတော့ကိုယ့်ကိုယ်ကိုကြည့်လိုက်တဲ့အခါကျဟာနဂါဆိုတာမွေကြီးပါလား ပြီးတော့ရွှေနေရေတွေထဲမှာနေရတာဘာငါအစာလုပ်ပြီးတော့သူ့အသက်တွေတတ်ပြီးတော့စားရတာငါဆူတောင်းမှားပြီငါဆူတောင်းမှားပြီဒီလိုဘဝကြီးရုံးစရာကြောက်စရာကောင်းတဲ့ဘဝကြီးကိုငါဒါနသီလတွေပြုပြီးတော့တောင်းယူခဲ့တာတော့မှားပြီဒုက္ခပဲလို့ဆင်းရဲကိုမြင်သလားမမြင်ဘူးလားမြင်တော့မြင်တယ်ခဏပဲဟုတ်လားဘယ်ကြောင့်ငါမလေးတွေကရောက်လာတယ် ဟာငါတို့အရှင်သခင်သံပေရနဂါမင်းကြီးအဲ့တရောက်လာပြီငါတို့ဖြောပြကြသို့လာကြဟေးလာကြလာကြလို့ဆိုပြီးတော့နတ်မိမဲ့အသွင်ဖန်ဆင်းပြီးဒုရိယာမျိုးစုံတွင်နဲ့တိမုတ်ပြီးတော့အမတန်ခမ်းနားတဲ့နန်းတော်ကြီးအိမ်တော်ကြီးတဲ့မှာတဲ့သံပေရနဂါမင်းကလည်းသူဟာသူနတ်နတ်သားလေးအသွင်နတ်မင်းကြီးအသွင်ဖန်ဆင်းပြီးတော့ အဲ့ဒီမှာပျော်မွေ့ပြီးတော့သွားလိုက်တာစောစောကမွေပန်တန်ကြီးလည်းပဲခဏခိတပျောက်သွားပြီးတော့သူ့ဟာသူနတ်သားလေးတင်ဟိုကလည်းနတ်သမီးလေးတွေတင်ပြီးတော့ပျော်သွားလိုက်တာဒီငကားဘွားကပြန်ပြီး ပြောင်းဖို့တောင်မေ့သွားတယ်ရောက်ရဘဝရရအာယုံမှာပျော်တာပါတယ်လေကြောက်စရာမကောင်းဘူးလားအင်မတန်ကြောက်စရာကောင်းတယ်ဒါ တဏှာကဘဝအသစ်ကိုဖြစ်စေပုံနဲ့ဘဝအသစ်ရောက်တဲ့ဘဝမှာရရအာယုံနဲ့ပျော်မွေ့တတ်တာကိုနမူနာတစ်ခုပြောပြတာပါတို့တရားနာပရိသတ်တွေကြားကြတဲ့မကြီးနဲ့မတ်လင်ကိုသတ်လေးသတ်လူမွေခွေနွားဒီဆိုတဲ့အဲဇတ်တခုရှိပါတယ်အဲဒီဟိုကျွန်းမှာတားပါ၃ယောက်နေကြတဲ့အခါကျတော့ ဘယ်လှုပ်ရှားကြတဲ့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်အိမ်အောင်ကြတော့ဇနီးအိမ်မှာပါလာတဲ့အခါကျတော့မိသားစု၄ယောက်ဖြစ်တယ်။အဲလိုမိသားစု၄ယောက်ဖြစ်လာတဲ့အခါကျတော့တိုးထဲမှာစပားတွေကမှဲ့ရင်လာတော့ဒီစတူရွေးတွေဘာတွေပေါ့လေစားတွေငှက်တွေက လာပြီးတော့စားကြခောက်ကြဖြက်ကြစီးကြအဲဒီလိုဝက်ဝန်တွေဒေါခွေးတွေဘာတွေကလည်းပဲလာပြီးတော့ဖြက်ကြစီးကြစားကြတောက်ကြ အဲလိုဖြစ်လာတဲ့အတွက်ကြောင့်တိုးထဲမှာအိတ်ဖို့ဆိုတော့အမျိုးသားနှစ်ယောက်နှစ်ယောက်ရွေးချယ်ရတလှည့်စီဆိုတဲ့အနေမျိုးနဲ့ရွေးချယ်တော့အဲသားငယ်နဲ့အဖေနဲ့တိုးတဲ့သွားအိတ်ပြီဆိုတော့ဇနီးမောင်နှံအိမ်မှာကြံနေသားကြီးနဲ့အဖေနဲ့တော်တဲ့ဝသားအိတ်တဲ့အခါကျတော့မကြီးနဲ့မတ်နဲ့အိမ်မှာကြံနေအဲ့တော့ဆင်းရဲရမှာနှုတ်ရဲ့ကြမ်းသားများတဲ့အခါကျတော့ တဏှာကလှည့်စားသဖြင့်မှောက်မှားမိတယ်တို့တရားနာပိဋကတွေကြားဘူးပါတယ်အဲ့လိုမှောက်မှားမိတဲ့အတွက်ကြောင့်အဲအတိအဟောင်းပြောင်းလာတဲ့အခါကျတော့အဟောင်းကိုအဲပဲခြင်းမီမုံခြင်းမီဆိုတဲ့အခါကျအတိနဲ့အတူတွဲပြီးအဲအကြံစီ ပြုတ်ပြီးတော့တတ်လိုက်ကြတာအဲ့ဒီဘာကြီးခေါ်တဲ့အဲအမျိုးသမီးရဲ့ခင်မွန်းတည်သွားရော အဲလူတဲ့ဘဝသေသွားတော့လည်းပဲတဏှာနဲ့ဒိဋ္ဌိကမသေးတဲ့အတွက်ကြောင့်အဲ့ဒီခင်မွန်ယောက်ျားဟာတဲ့အဲ့ဒီအမျိုးသမီးနေတဲ့အိမ်ခေါင်မိုးမှာဓမဏီခေါ်တဲ့မွေလာဖြစ်တယ်။ဘာဖြစ်တယ်။မွေလာဖြစ်တယ်။အဲလိုမွေလာဖြစ်တဲ့အခါကျတော့ဇနီးမောင်နှံအိမ်ပေါ်မှာနေကြထိုင်ကြဒါတွေကိုအိမ်ခေါင်မိုးထမ်းရွက်မိုးအိမ်ကြားထဲကနေပြီးတော့ကြည့်ကြည့်နေရင်တနေ့တနေ့ဇနီးမောင်နှံ အဲ့ရတဲ့မှာနေတဓာတ်တွေကိုကြည်ရင်ချွေရင်ကနေပြီးတော့မွေကြီးကအခွေလိုက်ပြစ်ချလိုက်တာမွေကြီးမွေကြီးသူလားမသိဘူးဆိုပြီးဝိုင်းတက်လိုက်တာသေးသွားရောမွေဘွားသေးတာသေးတဲ့တဏှာနဲ့ဒိဋ္ဌိကမသေးတော့အဲ့ဒီအိမ်မှာပဲလာပြီးတော့အဲခွေးကလေးဖြစ်တယ်တဲ့အဲ့ဒီခွေးလေးကလည်းပဲအမျိုးသမီးနောက်တစ်ခေါက်ခေါက်လိုက်တော့ခွေးမုတ်ဆွန်မာကြီးခွေးမုတ်ဆွန်မာကြီးလို့အများကပြောင်ကြလောင်းကြတာနဲ့ အဲ့ဒီခွေးလေးကိုလည်းပဲတတ်ပြစ်လိုက်တော့သေရောခွေးဘဝသေရာသေတဲ့တဏှာနဲ့ဒိဋ္ဌိကမသေတဲ့အတွက်ကြောင့်အဲ့ဒီအိမ်မာလာပြီးတော့နွားလေးဖြစ်တယ်နွားလေးကလည်းမျိုးသမီးနောက်တစ်ခေါက်ခေါက်လိုက်တဲ့အခါနွားကြောင့်သမားကြီးဖေတော်ကိုသွားမယ်လို့မသိဘူးလို့အရတဲကပြောင်းရလောင်းရတာရှက်ပြီးအဲ့ဒီနွားလေးကိုတတ်လိုက်တဲ့အခါနွားဘဝသေရာသေတဲ့တဏှာနဲ့ဒိဋ္ဌိမသေတော့အဲ့ဒီမျိုးသမီးရဲ့ဝမ်းမှာပဋိသန္ဓေ လာပြီးတော့တီနေပြန်တာပဲဘာဖြစ်တယ်အဲလိုပဋိသန္ဓေတီနေလို့နေဒီလာစီဖွားတဲ့အခါကျတာယောက်ျားလေးဖြစ်အဲတာယောက်ျားလေးကအမေကပွတ်တိုက်ရင်ငိုတယ်အမေကနှုတ်တိုက်လို့ရှိရင်ငိုတယ်ညနေချင်းဆိုင်လို့ရှိရင်ငိုတယ်အဲ့ဒါနဲ့အဖို့ဖြစ်တဲ့ပုဂ္ဂိုလ်ကနှုတ်ဒိငါပြီးတော့ကြီးပွားစေရပါတယ်ခုနှစ်နှစ်အရွယ်လောက်ရောက်တဲ့အခါကျတော့အဖို့ဖြစ်တဲ့ပုဂ္ဂိုလ်ကသူ့မိကိုမေးတယ်ငါမိမင်းအမေ ပွတ်ပတ်ရင်ဘာလို့ငိုရတာတော့မင်းအမေမျက်နာဘာကြောင့်မကြည့်ချင်ရတာတော့မင်းအမေနို့ချိုတိုက်တာဘာဖြစ်လို့မဆွရတာတော့မင်းတဲ့အခါသူကလည်းသာတိတ်္တရညံရတော့မပြောပါနဲ့အဖိုးရဲ့သန္တရဇက်ခွန်ကြီးကတိတ်ပြီးတော့ရှုပ်တယ်ဗျာအရင်ဘဝကကျွန်တော်ရဲ့ဇနီးမယားယခုဘဝမှာတော့ကျွန်တော်ရဲ့အမေတဏှာလေးသာတဲ့အတွက်အရင်ဘဝကကျွန်တော်ရဲ့ဇနီးမယားခုဘဝအမေ ဒီမျက်နာကိုအမေဖြစ်နေကြည့်ရမလားဇနီးအဖြစ်နေကြည့်ရမလားဆက်လက်ဆက်တယ်ကြောက်လဲကြောက်တယ်ယွန်လဲယွန်တယ်မုန်းလဲမုန်းတယ်အဖိုးရဲ့ဘဝသာနာလွန်းတော့လို့အဲ့လိုပြောတာနဲ့အဖိုးနဲ့ညီးတို့အဲလဲဖင်းဖက်ငိုကြွေးပြီးတော့ဒီလောက်တောင်ရှုပ်တဲ့ကာမဘုံကာမတဏတွင်းကနေတော့လွကင်းအောင်သွားကြပါစို့အိမ်လူအိမ်သားတွေကိုပင်မပြောကြပါနဲ့မပြောကြပါဆိုနဲ့လို့ဆိုပြီးတော့ဖရာအဲတားတော်တွေနေတဲ့ကျောင်းကိုသွားပြီး ယဟန်ဝတ်တယ်ယဟန်ဝေပိတတိပတဝိပဒနာတရားလုံးတွေအားထုတ်တဲ့အခါကျတော့မှကာမတဏကုံရာဖြစ်တယ်သောတာပတ္တိမေပုဒ္ဒကရာဂာမိမေဘုနာဂာမိမေဘုရမကာမတဏတငြိမ့်ပြသွားတယ်မှန်လားဒါတောင်ဘဝတဏတခုကြံနေတဲ့အနာဂတ်ဆိုရင်ဗြဟ္မာဖြစ်ခြင်းတဲ့တဏလေးတခုတော့ကြံနေတာဝေးကြောက်เสียရမကောင်းဘူးလားဧတနာဘဝပိကုဖြစ်ဖြစ်တတ်တဲ့ဖြစ်ရဘဝမှာ ပျော်မွေ့တယ်တဲ့မှန်လားအဲ့ဒီဖြစ်ခဲ့တာတွေကိုပြန်ပြီးတော့ဇာတိတရညာရလို့သိမြင်တယ်ဆိုရင်တော့ဖြစ်ခဲ့တဲ့အကြောင်းတွေနောက်ကြောင်းပြန်သုံးတတ်ရင်တော့ကြောက်လန့်ပြီးအဲတန်ဝေကညာဖြစ်ကြတာပဲအဲ့ဒါတွေကို ပြန်ပြီးမသိတော့ဘူးရောက်ရဘဝမှာပျော်ပြီးတော့နေတယ်ဆိုရင်ဖြင့်တဏှာညွတ်ကလွတ်နိုင်မှာမလားမလွတ်နိုင်ဘူးကျေးဇူးရှင်မာသီကျတော်ဘုရားကြီး ရေးထားတယ်ဟောထားတဲ့ဓမ္မစကြာတရားတော်ကြီးဆိုတဲ့အထက်မှာဒီလိုတဏှာကြောင့်ဘဝအတ္တဖြစ်တဲ့ဝတ္ထုတွေအဲဓမ္မဖြစ်လို့တဝင်းဝင်းဝေဒခြင်းမှာတရှုပ်ရှုပ်ဆိုတဲ့သူမနာတေဝီအထေရီဝတ္ထုတို့အနောက်ပြည့်အခါကျတော့အဲကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးမောလမြိုင်တောင်ဝိုင်းကလေးကျောင်းတိုင်းမှာစာကြဖို့ကြီးအဖြစ်နဲ့နေတဲ့ငါအဲအတုပတခုသွားတဲ့အခါကျတော့ အဲ့ဒီမြို့မှာကြော်ကြားတဲ့ဓမ္မဂတိကဆရာတော်ဘုရားကြီးကတရားသင်ကြတယ်အတုဟမေဇီဝိတံတုဟမေမရဏပြေးခြင်းသာမြဲတယ်အဲအသက်ကငါရဲ့အသက်ကမငဲဘူးငါပြေးခြင်းလည်းအဆုံးရှိတယ်လို့ဆိုတဲ့မရဏနုဒတိတရားတွေဟောပြီးလို့သုံးနှစ်လောက်ကြာတဲ့အခါသတင်းတူတစ်ခုကြားရတယ်။ဘာသတင်းကြားရလဲဆိုတော့အဲဘိတ်မျိုးကအဲ ကလေးလေးတယောက်ကတဲ့အဲမော်လမြိုင်ပို့ပေးပါမော်လမြိုင်ပို့ပေးပါလို့ဆိုရီအဲ့တော့ငါးနှစ်လောက်ကြာတဲ့အခါကျတော့မမိသားတွေကကလေးအပို့ခိုင်းတာနဲ့လှေကြီးနဲ့လာပြီးတော့မော်လမြိုင်ပို့ရီလှေနဲ့လာပြီးမော်လမြိုင်ရောက်လာတဲ့အခါကျတော့ငါเจ้าပို့ငါเจ้าပို့ဆိုတော့အဲ့ဒါမြကန်းကနေเจ้าပို့ရဟဲ့ဟိုဘက်เจ้าကဟိုအဲဘသူတို့ဘယ်ပါတို့ပေါ့လေဘုန်းကြီးဘွဲ့တွေခေါ်ပြီးတော့ အဲတငယ်ချင်းတွေသွားခေါ်တာငါတငယ်ချင်းတွေရှိတယ်ဆိုဘုန်းကြီးတွေကလာအံ့အားသင့်တယ်သူတို့ဘွဲတွေကိုတန်းခေါ်ကလေးကအဲအဲ့ဒီမှာအဲဒါကငါစာကြည့်ငါအဲစာရိုက်ပြီးတော့ဒီစာအုပ်တွေကငါဖတ်တဲ့စာအုပ်စရင်ပြောတယ်အဲ့ကျောင်းကကပ္ပယကြီးကရာထဲကနေပြန်လာတဲ့အခါကျကြောက်စကြောက်စလို့ပြောတယ်။အားလဲပါလဲဆိုတော့အဲငါလွန်ခဲ့တဲ့၄-၅နှစ်လောက်တော့ကဒီကျောင်းမှာ နေတဲ့အခါကျတော့ဓမြနဲ့ပေါင်းပြီးဒီကပ္ပယယငါ့ကိုသတ်တာအဲ့တော့ငါ့ကိုဓာတ်နဲ့လိုက်ထိုးတာဓာတ်နဲ့လိုက်ထိုးတဲ့ကြောင့်ငါထွက်ပြေးတာထွက်ပြေးတော့ဘယ်ရောက်သွားတော့မြစ်စိတ်ရောက်မြစ်စိတ်ရောက်တဲ့အခါကျတော့ဒီငါအမေနဲ့အဖေမြစ်စိတ်မှာတွေ့တာနဲ့အဲ့ဒီအမေအဖေအိမ်ကိုလိုက်သွားတာလို့ပြောတယ်ဓာတ်နဲ့လိုက်ထိုးတယ်ဆိုတော့အဲ့ဒါအဲသူကပြေးရတာပေါ့အမေနဲ့အဖေတွေ့တယ်ဆိုတာဂတိနမိတ်ထင်တာပါပဲ အဲ့ဒီမှာသူသေပြီးတော့အဲ့လေဘောကမိခင်စီပဋိသန္ဓေတင်းနေသွားပြီးတော့မွေးဖွားလာခဲ့တာပဲအခုလူပြန်ပြီးတော့ဖြစ်လာတယ်ဆိုတော့အတုပတ္တိမျိုးတွေကိုဖားရတဲ့အခါတန်ဝေကမပွားရဘူးလားကြောက်เสียမကောင်းဘူးလားကြောက်เสียကောင်းတယ်အဲကျေးဇူးတင်ပါတယ်ဆရာတော်ဘုရားရှင်ဟောကြားထားတဲ့အဲ့ဒီဓမ္မစကြာတရားတော်ကြီးတဲ့မှာပါပဲလွန်ခဲ့တဲ့300 1300တခုနှစ်လောက်က မန္တလေးမြို့ဖရာကြီးတိုက်ထဲမှာစာတင်သားတွေဆွမ်းစားပြီးလို့တပိတ်ဆေးကြတဲ့အခါကျတော့ဥဟာစိန်နာဆိုတဲ့ခရောကပြောတယ်ခုတော်တို့အဲဘဝသန္တရာဆိုတာအင်မတန်ကြောက်စရာကောင်းတယ်အဲဒါဘဝသန္တရာဝက်ကလွတ်အောင်ကျမ်းဖြစ်လာတဲ့အခါကပေတွေစူးစမ်းတင်ပြီးတော့တရားဓမ္မတွေကျင့်ကြံစူးစမ်းအားထုတ်ဖို့ကောင်းတယ်သူများတွေကသရာတရားတွေနဲ့လှူလို့တန်းလို့ရတဲ့ပစ္စည်းလေးပါတွေကိုတပည့်တော်တို့ကသာမသင်ပင်မသင်ပေါ့ပေါ့တန်တန်နဲ့ အဲစားတော့သုံးဆွဲပြီးသေသွားရင်တပည့်တော်တို့ဒုက္ခတိရောက်နိုင်တယ်နော်အင်မတန်ကြောက်စရာကောင်းတယ်လို့သူကသတိပေးစကားတွေပြောတယ်အဲ့လိုသတိပေးတရားစကားတွေပြောပြီးတော့ကိုတော်တကားဒီလိုပြောတာများတော့အားကြည့်တာလေသူ့ငယ်ချင်းတယောက်ကသူ့လိုက်ရင်းမိတယ်ဘာဖြစ်လို့ဒီလိုပြောတာဟာငါဇာတိဒရညာရတယ်ကွာအရင်ဘုရားငါသေပြီးတော့တရေတစီကြီးဖြစ်ရတယ်ကွာအဲဒီတော့ငါသူများစားခြင်းစားကြံနေလိုက်ရှာပြီးစားပြီးတော့ငါပြီးပြီးတော့ငါနွားဖြစ်တယ်ကွာ နွားဖြစ်တဲ့အခါကျတော့ငါနဲ့အတူလုတ်ဖို့ကံမဲ့ဖြစ်တဲ့နွားရည်တော်ကသခြင်းတွေကိုဒီပြောင်းရိုးတွေပါတွေပဲမော်တွေထက်ပြီးကျွေးတဲ့အခါနွားနှကောင်အတူစားတဲ့အခါငါလုတ်ဖို့ကံမဲ့နွားကြီးဟာနှာပုတ်တယ်ကွာနှာရည်တွေအယိုးတွေနှာရည်ပုတ်တယ်ဟာယိုးယိုးပြီးကြတော့ပုတ်စော်နာပုတ်စော်နာနာနဲ့ငါကလှန့်လန့်ပြီးတော့ခွေတာခွေတော့သူကနောက်ဆုတ်ဆုတ်သွားနောက်ဆုတ်ဆုတ်သွားတော့တခင်ကလာကြည့်တော့ ဒီနွားကြက်ကက်ကလောက်တယ်ဆိုပြီးငါရိုက်လိုက်တာကွာတော့ကိုနာတယ်အဲ့ရိုက်တာနာလို့ငင်းနေကြလဲသူ့နှာပုတ်ရွေတွေကငါစီကိုစီးလာတော့ငါမစားနိုင်ခွေ့အဲ့လိုအရိုက်ခံရတာကိုတော့တော့ဒုက္ခရောက်တယ်အဲ့နွားဘဝကတည်တော့မှအခုလူဖြစ်ပြီးတော့ငါအခုအဲယဟန်ဘဝရောက်လာတာငါတော့ကြောက်တယ်မောင်ရဘဝတော့နောက်ထပ်တော့မလို့ခြင်းတော့စာကောင်းကောင်းတင်ပြီးတော့တရားဓမ္မကျင့်ကြံကြိုးစားအားထုတ်တော့မယ်လို့အဲ့ဒီဥအာစိဏဆိုတဲ့ကိုယ်တော်ကပြောတယ်အဲ့ဒါ ဒီလိုဘဝအသည့်ဖြစ်ရမယ်ဆိုတာဟာကြောက်เสียမကောင်းဘူးလားနှလုံးသွင်းလဲပါရင်အပေကိုလည်းပဲရောက်မသွားဘူးလားရောက်သွားတယ်တဲ့အပေရောက်သွားပြီဆိုရင်ပြန်ကောင်းပြန်ထောင်လာဖို့ဒုက္ခဒီဘဝလေးရောက်နိုင်ဖို့ဆိုတာကအမတန်မှခဲရင်နဲ့မှန်လားအမတန်မှခဲရင်နဲ့ဒါကြောင့်မို့လို့အဲမြတ်စွာဘုရားရှင်ကိုရောမြတ်ကဒီသစ္စာ၄ပါးတရားဟောတဲ့အခါမှာတိပယ်စိုက်ပွား လေးပါးကိစ္စအပန်ရအောင်ကျင့်ရမယ်မြတ်စွာဘုရားဟောမှန်လားဒုက္ခကိုဒုက္ခမှန်ပိုင်းခြားသိအောင်ကျင့်နိုင်ရင်ဒုက္ခမှန်သိရင်သမှုရိယကိုပယ်နိုင်မယ်အဒုက္ခမှန်ပိုင်းခြားသိလို့သမှုရိယပယ်ပြီဆိုရင်ဖြင့်ဒုက္ခချုပ်ငြိမ်းတဲ့နိရောဓကိုလည်းဆက်ရလိမ့်မယ်နော်အဲ့ဒီနိရောဓဆက်ရောက်ရမေဃတ္တဆိုတဲ့တရားတွေကလည်းပွားရလိမ့်မယ်အခုတို့တရားကျင့်ပွားအားထုတ်တဲ့ယောဂီတွေဖောင်းနေပိန်နေ ထိုင်နေထိတယ်မြင်နေကြတယ်နားနေသားတယ်တွေ့တယ်စိတ်ကူးစဉ်းစားကြံရည်စသည်အားဖြင့်ပေါ်တိုင်းမပြရှုမှတ်ပြီးတော့နေတဲ့အခါကာယနဲ့ဖုဒ္ဓဘာခေါ်တဲ့ကြံပြင်းနဲ့တင်ပါနဲ့ထိလို့မို့နာကျင်နေတဲ့နေရာကိုနာရဲနာရဲလို့ရှုမှတ်တယ်ဆိုတော့နာရဲနာရဲလို့မှတ်တဲ့အခါသာတော့ငါတော့ပြန်ငါပေါင်ငါနာရဲငါနာရဲလို့ဒီလိုထင်ရတယ်နိဗ္ဗာန်ရေကင်းစင်းပြီးတော့ သမာဓိညာအားထက်တဲ့နဲ့ရှုတဲ့အခါကျတော့နာတာနဲ့သိတာနာတာနဲ့သိတာနှစ်မျိုးပဲရှိတယ်။ဒါရှိလေနာတာနဲ့သိတာနာတာနဲ့သိတာနှစ်မျိုးပဲရှိတယ်။ပေါင်လည်းမရှိခါလည်းမရှိခေါင်းလည်းမရှိဦးလည်းမရှိအသေးလည်းမရှိနားနေတဲ့သဘောနဲ့သိနေတဲ့သဘောပဲရှိ။မှန်လား။အဲ့နာရာနဲ့သိတာလည်းမှတ်လိုက်တဲ့အခါပြီးကြိုက်တယ်လို့တစ်ချက်မှပြတ်သွားနောက်အစ်စ်ပေါ်တစ်ချက်မှပြတ်သွားနောက်အစ်စ်ပေါ်နာတော့နာတယ်တောက်တောက်လျှောက်ကြီးနာနေတာမဟုတ်ဘူး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 ဆင်းရဲဖြစ်စေတတ်တာဆင်းရဲနေတာကြီးတဲ့ဖြစ်တယ်ဆိုလို့ချင်းဒီလိုဆင်းရဲမျိုးဘဝခန္ဓာဆိုရင်ဘယ်ခန္ဓာများ လိုချင်တယ်လဲဘယ်ဘဝများလိုချင်ပါမလဲမလိုချင်ဘူးနားရနားရလို့ဒုက္ခကိုပိုင်းခြားရှုမှတ်ပြီးပြင်းနေတဲ့အခါမှာအဲလိုဒုက္ခမျိုးကမလိုချင်ဘူးဆိုတဲ့တဏှာကိုပယ်ခြင်းကိစ္စလည်းပြီးတယ်နားရလို့နားရအာယုံပေါ်မှာတတိကလေးရောက်အောင် တင်ပို့တဲ့တတိအဲသင်္ကပ္ပပါ ရှုမှတ်နေတဲ့တတိကြောင့်ရတဲ့အာရုံနေတဲ့ဘာယာမဓမ္မနဲ့ဓမ္မသက်သာပြီးတော့ဒီနေတဲ့ကမ္မသမာဓိဟေးဓမ္မသမာဓိဓမ္မနဲ့ဓမ္မသက်သာပြီးတော့ဒီနေတဲ့ဆိုတဲ့ကမ္မသမာဓိနာရတကြတိရတကြပေါ်ပြီးတော့ပြောက်ပြောက်ပြီးတော့နေတယ်ဆိုတာကသမ္မာဒိဋ္ဌိအဲဒီကာရကမဲ့ခင်ငါးပါးနဲ့အတူတကွာရှုမှတ်နေတဲ့မှာတိလဝိတ္တုဖြစ်နေတဲ့အတွက်ကြောင့်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့တိလမဲ့ခင်တွေကလည်း ပါဝင်နေတယ်ဆိုရင်နာတယ်လို့တစ်ချက်မှရင်မခင်ရှင်ပါနာတယ်လို့တစ်ချက်မှရင်မခင်ရှင်ပါမခင်ရှင်ပါတရားတွေပွားခြင်းကိစ္စကောမပြီးဘူးလားနာတယ်လို့မှတ်တိုင်းမှတ်တိုင်းတတ်မဲ့တဲ့တဏှာစိတ်ဆိုးအဲပြင်းမာတဲ့ဒေါသအမှန်မသိတဲ့မောဟဆိုတာတွေကဝင်ခွင့်ရသေးလားအမှန်ကိုသိပြီးတော့နေတဲ့ဝိပဿနာဉာဏ်သားလျင်ဖြစ်ပြီးတော့နေတော့မရှိရင်ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသမောဟစတဲ့ ကိလေသာတွေဖြစ်ခွင့်မရပဲငြင်းငြင်းပြီးတော့နေတာကို အနုပါဒနိရောဓလို့ခေါ်တယ်။ဘာနိရောဓလဲ။အနုပါဒနိရောဓမမှတ်ရင်ဖြစ်ပေါ်လာနိုင်တယ်ကိလေသာတွေမှတ်တော့အပြင်ငြင်းငြင်းသွားတဲ့အတွက်ကြောင့်အနုပါဒနိရောဓဆိုတာလည်းပဲဆက်ရောက်ခြင်းကိစ္စပြီးတယ်။ဆိုကြည့်မယ်ဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုပြီးဒုက္ခမြင်က တွင်သစ္စာမှန်စွာသိမှုပြီးဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုပြီးတရားရှိမှတ်တဲ့ယောဂီဟာဒုက္ခကိုမြင်လိုက်ရင်ကျွင်းတဲ့သစ္စာတွေပယ်ခြင်းကိစ္စ၊ဆိုင်ခြင်းကိစ္စ၊ပွားခြင်းကိစ္စတွေရောပြီးမသွားဘူးလားပါဝင်မသွားဘူးလားသတုသစ္စာကမ္မထံဆိုတာအဲ့ဒါပဲတရားရှိမှတ်တဲ့ယောဂီတွေသိရမယ်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 ဝိပဿနာဉာဏ်လေးရင့်ကျက်ထက်မြက်ပြီးတိုးတက်ပြည့်စုံလာပြီဆိုရင်ဖြင့်ရုပ်နံခသိမ်းချုပ်ငိမ့်တဲ့အာယုန်တွေကိုကြာရောက်သွားတယ်ဆက်ရောက်သွားတယ်ပြင်းပြင်းသွားတယ်ဆိုရင်နိဗ္ဗာန်မြင်ကကျွန်းသစ္စာမှန်စွာသိမှုပြီဆရာအောင်နိဗ္ဗာန်မြင်ကကျွန်းသစ္စာမှန်စွာသိမှုပြီနိဗ္ဗာန်မြင်ကကျွန်းသစ္စာမှန်စွာသိမှုပြီ နိဗ္ဗာန်ကိုမြင်လို့ရှိရင်ဖြင့်ကျွမ်းတဲ့သစ္စာတွေလည်းပဲသိခြင်းကိစ္စမပြီးဘူးလားပြီးသွားတယ်တဲ့အဲ့ဒါကတော့အရိယာဖြစ်တဲ့အခါကျတော့မဉ္ဇဏ်နဲ့နိဗ္ဗာန်သိမြင်လိုက်ရင်ကြံတဲ့သမှုတရားသေးခြင်းဒုက္ခပိုင်းခြားသိခြင်းမကခွာခြင်းကိစ္စတွေပါပြီးသွားတယ်ဒါအရိယာရဲ့အမြင်ဘု து အမြင်တော့အေးမယင်းနဲ့မလင်ကိုတတ်၄သက်လူမွေခွင့်သွားတည်ဆိုတဲ့ဇာတ်ထဲမှာပါတဲ့အဖိုးနဲ့ မိတို့တရားအလုံးအထုတ်တဲ့အခါမှာနော်သောတော်ပိုင်းကဒုက္ခသစ္စာကိုပိုင်းခြားသိရင်သိရင်နဲ့ဉာဏ်နဲ့သစ္စာတွေကိုအဲသိချင်းကိစ္စပြီးခဲ့သလိုအရိယာမဉာဏ်နဲ့နိဗ္ဗာန်ကို မြင်လိုက်တဲ့အခါမှာသူတို့ကျွင်းတဲ့သိချင်းကိစ္စပြီးသွားကြတယ်မှန်လားတရားအထုတ်နေတဲ့အချိန်ကမှတော့និရောဓသစ္စာသိနိုင်မှာမလား မသိနိုင်ဘူးဒုက္ခသစ္စာကိုသာပိုင်းခြားသိရမှာနော်ပိုင်းခြားသိရင်ကြံတဲ့ကိစ္စတွေပြီးသွားတယ်ပါဝင်သွားတယ်ဆိုတာကိုသိဖို့ပါပဲအဲ့တော့တရားအားထုတ်တဲ့ယောဂီဟာနိဗ္ဗာန်လိုချင်လို့အားထုတ်တယ်ဆိုတော့လည်းပဲပြစ္ဆုတ်ပန်တဲ့ရှုနေရမှာကတော့ဘာသစ္စာတော့အေးအဲ့ဒါသဘောပေါက်ဖို့အရေးကြီးတယ်နော်ဒုက္ခမှန်သိအောင်ပိုင်းခြားသိအောင်ရှုနေရင်ဒုက္ခကုန်တဲ့နေရာကိုရောက်ပါမှာပဲဒုက္ခပျောက်အောင်ဒုက္ခဝေဒနာလွတ်သွားအောင်ရှုတာမဟုတ်ဘူးဒုက္ခကိုပိုင်းခြားသိအောင်ရှုတာမှန်လား ရှင်ရင်တိုင်းလွန်မြောက်သွားတဲ့နေရာကိုဆက်ရောက်သွားမှာပေါ့မှန်လားအဲ့တော့ဒုက္ခသိအောင် ရှုဖို့အရေးကြီးဆုံးပါပဲမှန်လားဖြစ်ပြသင်္ခါရဒုက္ခသစ္စာ ဖြစ်ပြလူကသမုဒိယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာဖြစ်ပြဆုံးအောင်ဝါအောင်မဲ့သစ္စာလို့ဆိုတဲ့သစ္စာ၄ပါးတရားမှာဒုက္ခသစ္စာပိုင်းနဲ့သမုဒိယသစ္စာပိုင်းဒီနေ့ဟောကြားပြသွားပါပြီ။နေ့ကနိရောဓသစ္စာနဲ့မဂ္ဂသစ္စာပိုင်းများကိုဆက်ပြီးတော့ဟော ဘုရားမြတ်မှာလည်းပဲဓမ္မစကြာနိဂုံးပိုင်းတွေကိုပါသက္ကဗောဓနာသုတ်တံကတုဒ္ဓဘိုင်းကိုနာကြရတဲ့ကုသိုလ်စေရနာတို့ကြောင့်ဤတရားတော်လာတိုင်းလိုက်နာခြင်းပွားဒုက္ခကင်းရာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဤသောပြုရာ ဘေးမဲ့မြည်သည်ရွှေပြီးထုတ်ချအဲရောက်ရပါလို့ဘဘဝကျင်လေရလေဒုက္ခဗေဒံယမဘမကောင်းတည်းမတွေ့ရပဲသဗ္ဗဧကမင်္ဂလာကိုကျေနာတာတိုင်း ရသေးသောယနေ့ယခုပြုပြုတည်းများမြတ်သာကကိုမိဘဆရာမျိုးပဟာနဲ့ကိုမာစောင့်ကြကိုဆောင်နာကအရင်စ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝေနေရတို့ရကြပါစေ သေငဝေရီမြာတွေသာဓုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်သာဓုသာဓုသာဓု 大爷。